ကျေးဇူးတော်ရှင်ဧကမဟာပဏိတမောဂုတ်ဆရာတော်ဘုရားကြီးမရဗူရမြို့တွင်23ရက်17လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောဒုက္ခသစ္စာသိဖို့ဆေယတာဝန်နှင့်တက္ကတာဝန်စေလကတ္တပဥပမာပြတရားတော်မှတ်လိုက်ချင်ပါ ဘယ်နဲ့ကြောင့်ဒုက္ခသစ္စာလိုရင်ရကျင်ကြလိမ့်မလဲလို့ဆိုလို့ရှိရင်ဖြင့်လက်ရှိဒုက္ခသစ္စာမသိလို့လက်မဲ့ဒုက္ခသစ္စာလိုချင်ကြရင်ကြတာပဲလို့မှတ်ပါမှန်ပါဗျာအဲ့တော့ဘုရုကိုအကြောင်းပြုပြီးဒီကလာတရားဓမ္မတွေလက်ရှိဒုက္ခ သစ္စာမသိလို့လက်မဲ့အနာဂတ်ဖြစ်တဲ့ဒုက္ခသစ္စာလိုချင်ကြပါလိမ့်မလဲလို့ဒကာတိတို့ဒကာကျော်တို့ဥလာဝုတို့ကမေခွန်းထုတ်လို့ရှင်းရင်ဒီကနာကြီးထဲမှာရှိတဲ့ရုပ်ဒေနံဒီအစဉ်တိုင်းဖြစ်နေတဲ့ပြိဿသမုပ္ပတ်တွေဒါတွေဒုက္ခသစ္စာတွေပဲဒီဒုက္ခသစ္စာတွေမသိပြီဆိုမှဖြင့် ဒါရီဒုက္ခသစ္စာတော့မသိဘူးလူပဲနတ်ပဲပြမာပဲလို့သိနေကြမယ်ဆိုရင်ဖြင့်နောက်ဘဝတွေလိုချင်တာဒီလာမှာပဲဒါဖြင့်လက်ရှိခန္ဓာအရဏဓာတ်တွေကိုမသိကြလို့ဒုက္ခသစ္စာရဲ့လို့မသိကြပြီဆိုမှဖြင့်တဲ့လူခန္ဓာနတ်ခန္ဓာပြမခန္ဓာတွေနှောင်းရရဘာလို့ဤဆိုတဲ့သုရေတောင်းလို့ ရကြပြီဆိုမှဖြင့်လေဒုက္ခသစ္စာပဲပြန်ရဒါပြန်အားလုံးတရားဓမ္မတွေဒုက္ခသစ္စာပြန်ရကြတာဟာဘယ်နဲ့ကြောင့်ပါလဲကြုံဆိုလို့ရှိရင်လက်ရှိဒုက္ခသစ္စာမသိလို့ပဲမှန်ပါဗျာရှင်းကြရှင်းပါဗျာဘာမသိလို့ပါလက်ရှိဒုက္ခသစ္စာမသိလို့ပါဗျာလက်ရှိဒုက္ခသစ္စာမသိတဲ့ပုဂ္ဂိုလ်များမယ်လာရတတ်ဖြစ်တဲ့လူခန္ဓာနတ်ခန္ဓာပြမခန္ဓာကို ချမ်းသာဆိုတဲ့ဆိုင်ဘုတ်ကလေးတောင်းဆွဲလိုက်တာနဲ့တခါကျွယ်ရေးတဏှာရည်ထဲမှာမျောပြီးတောင်းကျင်တဲ့စုတွေတောင်းပြီးဒီကလာရကြံတယ်လို့မသာရယ်တွေမရပဲဘူးလားမရပါဘူးရကြံတယ်လို့မသာရယ်တွေရတာဒီတခါတက်ကစဉ်းစားတခါကျွယ်ကစဉ်းစားဝိရဝိကစဉ်းစားဘယ်လိုကြောင့်ဒီနောက်အနာဂတ်ဖြစ်တဲ့မသာရယ်ဒုက္ခသစ္စာတွေရပါလိမ့်မလဲလို့မေးလို့ရှင်ဖြင့် လက်ရှိမသိလို့ဖေဟာဘယ်လိုဖြေကြလက်ရှိမသိလို့လို့ဖြေကြစမ်းဒါပြန်ဘုန်းကြီးတွေကဓမ္မတွေလက်ရှိခန္ဓာကြီးကိုဒုက္ခသစ္စာကိုပေါ်ဟောနိုင်တဲ့ဆရာဒကာဓမ္မတွေကလည်းနားလည်အောင်ထောင်နိုင်တဲ့နားရှိကြပါမူကသစ္စာသိသောကြောင့်နာဂခန္ဓာတွေရပါအောင်မလားမရပါဘူး မရလို့ရှင်ပြအနာဂတ်ခန္ဓာတွေချုပ်ငြိမ်ရုပ်သိမ်းသွားတာဒီနိဗ္ဗာန်ပဲမှန်ပါဗျာဒါပေမဲ့ဘုန်းကြီးရေးကဘာရေးပါလိမ့်မလဲလို့အာလုံးတရားဓမ္မတွေကမေးလို့ရှင်ဖြင့်ယခုခန္ဓာဒုက္ခသစ္စာသိအောင်ပြောပြဖို့အရေးမှန်ပါဗျာဒါဘုန်းကြီးရေးပါမှန်ပါဗျာတရားဓမ္မတွေရေးကဘာပါလိမ့်မလို့ဆိုတော့ဆရာပြောတဲ့ဒုက္ခသစ္စာကိုညာနဲ့ကြည့်ပြီးမြင်ဖို့ရာအရေးဟာက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 ဝေဘာနိုင်တဲ့ဉာဏ်နဲ့ဝေဘာကြလို့ရှိရင်ဖြင့်သာဝကပါရမီဉာဏ်ဟာဖြင့်အင်းဒီဘဝနိဗ္ဗာန်ရမယ်ဉာဏ်ပြည့်စုံသွားကြမှာပဲဒါကြောင့်တရားကိုသေးသေးချာချာတကကြိုးဟောလိုက်မနော်သေးသေးချာချာနာနဲ့ထောင်ပြီးဉာဏ်နဲ့ဝေဘာပါကောင်းပြီဒါဖြင့်ဓမ္မတို့ ယခုခန္ဓာကိုယ်ကြီးကဖြင့်စီးလို့မရတားလို့မရသုဒ္ဓန်ကြီးသွားမယ်ကြီးပြောနေတယ်ဒီကန္နာကြီးကနေတိုင်းပါပြောသုဒ္ဓန်ကြီးသွားမယ်လို့ပြောနေတယ်ဒကာဓမ္မတို့အပူတပြင်းပြောနေတယ်လို့မှတ်လိုက်သမ်းပါဘယ်သွားမယ်လို့ပြောဒါခွန်ကြီးတို့ဒကာဓမ္မတွေယဉ်ကျေးတဲ့နားနဲ့မို့နော် တကယ်ကျွဲသမင်းညံ့တာနဲ့ဆိုရင်ထောင်းမရပဲဘူးမရပါဘူးဘယ်ချိန်များပြောနေပါလိမ့်မလဲလို့တွေးကြတယ်တွေးကြတယ်အခုတော့ပြန်ဘုန်းကြီးတို့တရားဓမ္မတွေကသိပါပြီသမင်းဆာရတောင်မှကျွေးရင်ကျွေးမကျွေးကျုပ်သုတ်တန်သွားမယ်ရှင်ကြီးစွန့်ရင်ဒါကိုလည်းစွန့်ရင်စွန့်ပေးပါမစွန့်လို့ရှိရင်ဒီဝေဒနာနဲ့ကျုပ်သုတ်တန်သွားမယ် ပြုံးပြုံးပါဗျာရင်ငယ်စွန့်နေပြန်လဲစွန့်ကျင်တာကိုသူ့စွန့်ပေးရင်စွန့်ပေးလိုက်ဖို့ရင်လိုက်ဖို့မလိုက်ဖို့လို့ရှင်ဒီကနေကြောက်တယ်ပြီးဒီကလာသိဝေဒနာဖြစ်ပြီးကျုပ်တုတ်တန်သွားမယ်လို့မပြောဘူးပြောပါဗျာသူကအိတ်ကျင်လာတယ်ငယ်အိတ်ကျင်လာသူ့ကိုအိတ်ရခင်ပေါ်မှာလဲပေးရင်ပေးမပေးလို့ရှိရင်ဖြင့်အိတ်ကျင်တဲ့ဝေဒနာနဲ့မူးနောက်ပြီးဒီကလာအဲတုတ်တန်သွားလိုက်မယ်လို့မပြောဘူးပြောပါဗျာ ဒါဖြင့်ဒီနေ့အချိန်မောင်းဘယ်လောက်ပြောဘယ်လိုများပြောပါလဲသုတ်တန်သွားမယ်လို့အမြဲတမ်းပြောနေမှန်ပါဗျာဩဒါဖြင့်တတရထားတဲ့ခန္ဓာကိုယ်ကြီးကဖြင့်စိတ်မချလက်မချကျွတ်တော့ခင်းတယ်လို့ပဲနှိမ့်ဆက်နေတဲ့ခန္ဓာကိုယ်ကြီးမှန်ပါဗျာသွားလိုက်မယ်သွားလိုက်မယ်တောင်းပန်ရင်တောင်းပန်ကြပါ မတောင်းပါရင်သွားလိုက်မယ်ဆိုတာမပြောဘူးလားပြောပါဘူးဗျာကဲကြွယ်ဒီနေ့ဘယ်နှကြိမ်လို့အကြိမ်မရေတွက်နိုင်အောင်ခန္ဓာကိုယ်ကြီးကပြောပါတယ်ခေါင်းကြိုက်တယ်ခေါင်းကြိုက်ခြင်းနဲ့ကျုပ်တောင်းမှရင်တောင်းပါမတောင်းမှရင်ကျုပ်ခေါင်းကြိုက်တဲ့ဝေဒနာနဲ့သုံးသံသွားလိုက်မယ်အသေးသွားလိုက်မယ်ပြောတာသဘောကျအင်းငုံနေတဲ့ဝေဒနာနဲ့ကြံပြန်ဖြားနေကြတယ် အဲပွင့်သေးလေးနဲ့တောင်းပါရင်တောင်းပါမတောင်းပါရင်ချုပ်သုံးတန်သွားလိုက်မယ်ဒကာဓမ္မတို့အချိန်မောင်းဘယ်လောက်ရှိပြီလဲအချိန်မောင်းမရေတွက်နိုင်အောင်ပြောနေတယ်ဆိုတာသဘောပါဒါဖြင့်ဒီခန္ဓာကြီးမျိုးဘယ်ရရဒီဟာမျိုးပြောမှာဘယ်မှာဘယ်ဘဝရရဘာပြောလိမ့်မယ်ထင်နော်သုတ်တံသွားမယ်မှတပါဘာပြောသေး တို့ပြောတာပြောတဲ့တောင်းပန်နဲ့တောင်းပန်ရင်ကောအင်းမသွားပဲနေသလားရက်စဲနေသလားလို့မေးပြန်ရင်လည်းဘယ်နဲ့ဖြေကြအင်းတောင်းပန်ရင်လည်းသွားမယ်လို့ပဲပြောနေပြန်တယ်ဒါဖြင့်ဘုန်းကြီးတို့ဓမ္မတွေရထားတဲ့ခန္ဓာကိုယ်ကြီးကဖြင့်တောင်းပန်နဲ့သွားနေတာမတောင်းပန်ရင်မြန်မြန်သွားမယ်တောင်းပန်ရင်နည်းနည်းသွားမယ်ဒါကြွယ်မတောင်းပန်ရင်ပါလေ တောင်းပါရင်သိပါပါဩအလိုမလိုက်အကြိုက်မပါတဲ့ခန္ဓာကိုယ်ကြီးဆိုတာသိကြတာသိပါပါဒါဖြင့်ယခုဒုက္ခသစ္စာခန္ဓာကိုယ်ကြီးဒုက္ခရောက်နေတာကိုမြင်အောင်ဆရာဘုန်းကြီးကလည်းမပြောဘုန်းကြီးကဓမ္မတွေထောင်းတတ်တဲ့နားမရှိလို့မထောင်းဘူးဆိုလို့ရှိရင်ဖြင့်ဒီခန္ဓာသာနှိမ့်သက်တာပဲနောက်ခန္ဓာနတ်ခန္ဓာမြမခန္ဓာဆိုအန္တရာယ်ကင်းလို့ဘေးရှင်းလိမ့်မယ်လို့ထင်ပြီးတောင်းကြပါ တောင်းကြလို့ရှင်လေသူပြောနဲ့သူသွားရပ်ပါမရပါဘူးဗျာလောက်တန်သွားမယ်လို့ပြောတာလည်းမရသေးဘူးတောင်းပါရင်ခဏလေးတောင်းပါရင်လည်းသွားတာမတောင်းပါရင်မြန်မြန်သွားတောင်းပါရင်နှင်းနေသွားသဘောပါကြဘယ်အချိန်များရသေးဒါကြောင့်ဘုန်းကြီးတရားဓမ္မတွေ ဩမတဲ့ဒူရူနေတာကြီးနဲ့နေရတာတောင်မှညာကမလှဲ့မိတော့ဥလားဝေညာကမလှဲ့မိတော့လှဲ့မိပါဘူးဗျာအမှန်တန်ရိပ်မိတဲ့သဘောမပေါ်ပဲဖြစ်မပေါ်ပါဘူးဗျာရိပ်မိတဲ့သဘောမပေါ်ပဲဖြစ်ပြီးဒီကာလနေတော့ယနေ့ကစပြီးဒီကာလဓမင်းစားတာဘာလို့ဘာဖြစ်လို့စားလာပါလိမ့်မလို့ဆိုတော့သုံးတန်သွားမလို့ပြောပြီးလို့အောက်မိပြီမှန်ပါဗျာ ဓမ္မဝါလာလို့အိုးလုံးအင့်တင်ဖြစ်လာရင်ရောအဲ့ဒါစောကြည်စင်းနဲ့ကုရင်ကုမကုရင်သွားလိုက်မယ်လို့တခါကျွယ်ပြောပြီဗျာမှန်ပါဗျာခိုင်းတာဖြင့်ဒီခန္ဓာကြီးဟာတခါတက်ပဲစဉ်းစားပါတော့ဘယ်ခန္ဓာရလို့ရှင်မပြောတဲ့ခန္ဓာရပါမလဲလို့စဉ်းစားကြတာဘယ်ခန္ဓာရရဒီပြောနဲ့ပဲချိန်ကုန်မှာမှန်ပါဗျာသွားလည်းသွားမှာပဲသွားလည်းမှာပါဗျာတောင်းပါရင် နှင်းနေသွားမတောင်းပါရင်ဩဒါဖြင့်ရက်စဲလို့ရတယ်ခန္ဓာကိုယ်ကြီးဟုတ်ပါရဲ့မဟုတ်ပါဘူးဗျာအင်းမသွားခင်တော့သူကဗျာရိပိဒုက္ခသစ္စာနဲ့နေတယ်သွားတဲ့ရောက်တဲ့ခါကျတော့မရဏပိဒုက္ခသစ္စာနဲ့နေလိုက်ဘယ်အချိန်များရက်စဲပါလိမ့်ဘယ်အချိန်များပါလိမ့်ဒါကြောင့်ဘုန်းကြီးဓမ္မတွေရှင်းရှင်းလေးမှတ်စမ်းပါ တောင်းပါရင်သင်သေးသွားတယ်မတောင်းပါရင်သေးနဲ့ဝါနဲ့ခမင်းနဲ့တောင်းပါရင်သင်သေးသွားပါကဲမတောင်းပန်တော့ဘူးကွာဆိုရင်ဒါဖြင့်ဒီကံလေးကြီးကရလို့ရှိလို့တားလို့ပိတ်လို့ပင်းလို့ရကြရဲ့မရပါဘူးဗျာဒါကြောင့်အနတ္တခန္ဓာကိုယ်ကြီးဒုက္ခသစ္စာခန္ဓာကိုယ်ကြီးအနတ္တခန္ဓာကိုယ်ကြီးဒုက္ခသစ္စာခန္ဓာကိုယ်ကြီးလို့ ဒကာဓမ္မတွေကသိပြီနေပြီဆိုမှဖြင့်တော်ပြီတန်ပြီသူ့တော်ဖြင့်ဆူတောင်းလည်းမယူတော့ပါဘူးအာထုတ်လည်းမယူတော့ပါဘူးချော့လည်းမထားကြတော့ပါဘူးသူနဲ့သေကန်းရှင်ကန်းပြရင်ကောင်းတာပဲလို့ဒီညာပေါ်ကြစမ်းဒီညာပေါ်ကြစမ်းပါဒကာဓမ္မတို့ဒီညာအမှန်အရေးကြီးပါတယ် မကြည့်ဘူးလားကြည့်ပါဗျာဒီညာကိုမှမပါတဲ့ပုဂ္ဂိုလ်တွေခုတွေ့ရဖြင့်ဆွန်လူကွန်လူပြီးဒီကလာတောင်းပါမရတဲ့ခန္ဓာကိုယ်ကြီးအပြေးသွားတဲ့ခန္ဓာကိုယ်ကြီးအနှေးသွားတဲ့ခန္ဓာကိုယ်ကြီးသုတ်တန်လို့ဒါကြီးရရပါလို့ဤလို့တောင်းလို့ရှိရင်ဒကာကျွယ်မိုက်လွန်းတယ်မှန်ပါဗျာဆိုရိုက်မဆိုရိုက်မိုက်လွန်းပါတယ်လို့ဆိုတာဖြင့်ဒကာဓမ္မတွေကလည်းမနာကြပါနဲ့ သစ္စာသိတဲ့ပုဂ္ဂိုလ်ကြလာတော့ဩသူရှိသည်နှိမ့်ဆက်နေမှာပဲဒါကြောင့်သူမရှိတဲ့နိဗ္ဗာန်သာလင်ကောင်းတော့တယ်ဆိုတာဉာဏ်ရောက်ပါအဲ့တော့အခုရေးကြည့်တာကတရားစရဲကဒကာဓမ္မတွေသတိပေးလိုက်ပါတယ်လက်ရှိဒုက္ခသစ္စာမသိရင်လက်မဲ့ဒုက္ခသစ္စာကိုတောင်းကြတော့မယ်ဒါပြန်ဘုန်းကြီးကျောင်းဝန်ဒီလက်ရှိဒုက္ခသစ္စာသိအောင်ဟောမူ ဒကာဓမ္မရိတာဝန်သည်ဟောနေတဲ့ဒုက္ခသစ္စာအမှန်သိကိုဒီနှစ်ခုနဲ့ပဲဒကာဓမ္မတို့ယနေ့အလုံးလုံးကြပါစို့လို့ဒီတရားပွဲမှာဖြင့်သဘောတူဆရာတာဝန်ဒကာတာဝန်ဆိုတဲ့ဥစ္စာဒကာကျွေယူကြဆိုတော့မှန်ပါဗျာရေးအမှန်ကြီးနော်မှန်ပါဗျာရေးအမှန်ကြီးတယ်ဆိုတော့ဒကာဓမ္မတွေရှေးဥစ္စာဝိတုတ္တသေသာရကမထုတ်ခင် န္ဓာကြီးဒုက္ခသစ္စာဖြစ်ပုံကိုရေးလေလေခဏခဏဖြစ်နေတာပြောကြအောင်လို့မှန်ပါဗျာခေါင်းငါကထင်ရှားတဲ့ဒုက္ခပြောတယ်မှန်ပါဗျာအခုကညာနဲ့ကြည့်ရမယ်ဝိပဿနာညာနဲ့ကြည့်မှမြင်နိုင်မဲ့ဒုက္ခပြောကြအောင်လို့မှန်ပါဗျာဝိပဿနာညာနဲ့ကြည့်လို့မြင်နိုင်မဲ့ဒုက္ခပြောကြစို့ဒကာတဲ့သဘောကျပြီ။ဂိုင်းဒါဖြင့်ဒကာဓမ္မတွေသေချာနားထောင်ကြပါ။ ဒကာဓမ္မတို့အစင်းလေးတစ်ခုဖြူနေကြောင်ကြားဆိုတဲ့ကားလေးတစ်ခုမြင်တယ်သဘောကျဖြူနေကြောင်ကြားဆိုတဲ့အစင်းလေးတစ်ခုစက္ကုဉ္ဉ္စိတ်ကမမြင်လားဗျမြင်ပါပါအဲမြင်တဲ့တရားလေးဒီပဲလေဒုက္ခသစ္စာမြင်တဲ့တရားလေးဒီမြင်တဲ့တရားလေးပေါ်လာတာဒကာသစ္စာမှန်တော့ဘာလို့လဲဆိုတော့မြင်တဲ့တရားလေးဟာ ဒကာဓမ္မတွေသိတဲ့အတိုင်းအစင်းတဲ့ဤပါအောင်တိုက်ဆိုင်လို့ပေါ်လာပြီးမြင်တဲ့တရားအစင်းတဲ့ဤပါအောင်ကြောင့်ဖြစ်ပေါ်လာတဲ့မြင်စိတ်ကလေးဆိုရင်လွယ်ပါဒါဖြင့်ဒီမြင်စိတ်ကလေးကဖြစ်ပြီးဒီကလာဒီနေရာမှာပြည့်ရမလားမပြည့်ဘူးပြည့်ပါဘူးဒါဖြင့်ဒီမြင်စိတ်ကလေးဘာသစ္စာဒုက္ခသစ္စာဒါဖြင့်ဒုက္ခနာမြင်စိတ်ကလေးဒုက္ခသစ္စာလို့ဆိုသဖြင့်ဒကာဓမ္မရိသနာပေါ်လာတဲ့ဝိညာဉ်နဲ့ခန္ဓာပဲ စိတ်ခန္ဓာလေးပေါ့ဗျာမြဲမမြဲတော့ဖြစ်ပြီးပြတ်သွားဘာသစ္စာမြင်ပြီးခါရဓမ္မတို့မြင်ရတာလေးကောင်းလိုက်တာဆိုတော့မြင်တာလေးကဒုက္ခသစ္စာဖြစ်ပြီးချုပ်သွားပြီမြင်လို့ကောင်းတဲ့စိတ်ကလေးမပေါ်လာဘူးလောဘစိတ်ကလေးပေါ်လာတယ်ထားလိုက်ပါတော့ဒါလေးကလည်းကောင်းပြီပါဖြစ်ပြန်ဒါပြန်ဘာသစ္စာလဲ ကျွတ်တုကံကံပေါ်လာသည်မြင်တာလည်းဒုက္ခတစ္ဆာမြင်လို့ကောင်းတာလည်းဒုက္ခတစ္ဆာမြင်တာလည်းဖြင့်ကျုပ်ဖြင့်အရလိုချင်တာပဲဆိုတာလေလိုချင်တာလည်းချုပ်ပြီးတကလားဥပါဒံဆိုတဲ့ဆွဲလန်းတဲ့လိုချင်မှုလေးကမလာဘူးအမှန်ဆွဲလန်းတဲ့လိုချင်မှုလေးလာပြန်ဒီလိုချင်မှုလေးကလည်းအခုဖြစ်ပြီးတကလားပြတ်မတော်ဘူးအဲလိုချင်မှုလေးကလိုချင်မှုကြီးပေါ်လာတာလည်းဖြစ်ပြက်လိုချင်မှုလေးငယ်ငယ်တုန်းကရော လိုချင်မှုကြီးကြီးလာပြန်တော့ဒါပြန်ကသစ်တို့ကကျေရဥလာဘုရားဆန်းစားဒုသနာပေါ်လေတွေ့ဘာသစ္စာမြင်စကလေးကလည်းလိုချင်မှုကလေးကလိုချင်မှုကြီးကဩဒါဖြင့်လိုချင်လို့ရှိရင်ဒကာရမတို့ကကာယကံနဲ့လည်းပွားပြီးယူကြဝစီကံနဲ့လည်းပြောကြဆိုကြမနောကံနဲ့လည်းစိတ်ကူးကြတယ် ကံလေးပေါ်လာပြန်တော့လေဘာသစ္စာအဲလိုချင်မှုကြီးချုပ်ပြီးကံပေါ်ပြန်တော့ဒုက္ခသစ္စာပဲဒါဖြင့်ငါတော်မတို့မြင်တယ်လိုချင်တယ်ဆွဲလန်းတယ်အထုတ်တယ်ဒီလေးခုစလုံးဘာသစ္စာอืมဒီနေ့ဘယ်အချိန်ဒီဒုက္ခသစ္စာဖြစ်ပါလဲဒါဖြင့်ခန္ဓာထဲမှာပေါ်လာပြီးဘာသစ္စာလဲ ဒါမျက်လုံးဘောက်ကပေါ်လာတဲ့ဒုက္ခသစ္စာပဲနားဘောက်ကလည်းကြားတယ်ဆိုတဲ့စိတ်ကလေးပေါ်လာရင်ဒုက္ခသစ္စာပါဗျာကြားလို့ကောင်းတာလေးပေါ်လာရင်ဒုက္ခသစ္စာပါဗျာကောင်းလို့ဆွဲလန်းတာလေးပေါ်လာရင်ဒုက္ခသစ္စာပါဆွဲလန်းလို့နားတော်မြင်နားတော်မှုသွားတဲ့ကာယကံမှုလေးရောဝစီကံမှုလေးရောမနောကံမှုလေးရောဒါပြန်တဏှာဥပါဒာမြင်တယ် ဇေမြင်တဲ့စိတ်သင်္တနာဆွဲလန်းတဲ့စိတ်ဆွဲလန်းတဲ့ဥပါဒံအာထုတ်တဲ့ကံခန္ဓာကိုယ်ရဲ့ဓာတ်တွေလက်ပေါ်ပေါ်နေတာတွေဘုရားဘာသစ္စာဟုတ်သားပဲတခါကျွယ်တခါတိတ္တဥလဘူးတော့ဟုတ်သားပဲဖြစ်ပြီးပြက်တာကြီးပေါ်မှန်ပါပါဖြစ်ပြီးပြက်တာကြီးပေါ်နေသောကြောင့်အသေး အနေဒုက္ခသစ္စာနဲ့အသေးဒုက္ခသစ္စာကြီးပေါ်နေသဘောပါဖြစ်ပေါ်လာတာကအနေပျောက်သွားတာကအသေးဟောခန္ဓာကိုယ်ထဲမှာဖြင့်မြင်တဲ့သဘောလေးကလည်းအနေဒုက္ခသစ္စာနဲ့အသေးဒုက္ခသစ္စာပဲလိုချင်တဲ့သဘောလေးကရောစွဲလန်းတဲ့သဘောလေးကရောဖြစ်ပြရှိတာဟုတ်ဗျအဲအာထုမှုလေးကရောဗျာ အနိဒုက္ခသစ္စာနဲ့အသေးဒုက္ခသစ္စာပဲပေါ့ဒါဖြင့်ဒကာဓမ္မတို့မျက်လုံးပေါက်ကပေါ်လာတဲ့ဒီလေးခုဒီတိုင်းနားပေါက်ကပေါ်လာဒီတိုင်းနှာခေါင်းပေါက်ကပေါ်လာဒီတိုင်းလျှာပေါက်ကပေါ်လာဒီတိုင်းကိုယ်ပေါက်ကပေါ်လာဒီတိုင်းမနောဘောကပေါ်လာဒီကြော်တဲ့၆ဘောက်ပေါ်လာသည်ဘာသစ္စာလဲအဲ ဒါဖြင့်ဒကာရမတို့တနေ့လုံးဒကာရမတွေမှာဘယ်စက်ကြီးများလဲနေပါလိမ့်မလို့လို့မေးရင်မနှက်ဘူးဒါရီခန္ဓာလေးကြီးပဲဆိုရင်လောဘဒါဖြင့်ကျွတ်တို့ခန္ဓာကြီးဟာသေပြီးရင်သေရင်သေပြီးရင်သေရင်သေပြီးရင်သေရင်ဒါရီကလည်းလားသေပြီးရင်သေရင်သေပြီးရင်သေရင်သေပြီးရင်သေရင် ဒါတွေတော့လက်နေတော့တနေ့လုံးခန္ဓာစိတ်ရဟကြီးကဘာစိတ်ရပါလဲဒုက္ခစိတ်ရဟကြီးဆိုတာရိပ်မိဗလားခိုင်းဒါဖြင့်တရားတွေပေါ်တိုင်းပေါ်တိုင်းညာလေးကနောက်ကလိုက်လိုက်တဲ့ခါကျတော့အင်းပထမဒုက္ခစိတ်ဖြစ်ပြဲနောက်ကသိလိုက်တာလေးကပဲ့ဒုတိယဒုက္ခဆက်ကြီးဖြစ်ပြဲနောက်ကသိလိုက်တယ်တတိယဒုက္ခဆက်က နောက်ကသိလိုက်တာကသရုပ်ဒဒုက္ခစကြီးကနောက်ကသိလိုက်တာကအဲ့ဒါဒီဝိပဿနာအလုပ်ပါပဲရှင်းညဒါဘာအလုပ်ပါလဲဩဝိပဿနာဆိုတာခန္ဓာဆက်လဲနေတာကိုနောက်ကညံဖက်ရမှာခန္ဓာကဆက်နောက်ကညံကဆွတ်ဆွတ်ပေးလို့ရှိရင်ဖြင့်ဒုက္ခနဲ့မဲ့နဲ့ဒုက္ခနဲ့မဲ့နဲ့ကြီးတွဲတယ် မတွေ့ဘူးလားအဲ့ဒီကဲလို့တွေ့တော့ခမည်းတော်ဘာသိသရုံလို့မေးတဲ့အခါကျတော့မှဒုက္ခစက်ကြီးဖြစ်ပြက်ကိုညံမဲ့နဲ့သိပါတယ်ခင်ဗျာဒုက္ခစက်ဖြစ်ပြက်ကိုညံမဲ့နဲ့သိပါတယ်ခင်ဗျာဆိုတာလေးခမည်းတော်သိတော့ဩဘယ်ခန္ဓာဖြစ်ဖြစ်ဒီစက်ရှိမှာနတ်ခန္ဓာဖြစ်လဲဒုက္ခစက်လည်း ဘောကြမြမခန္ဓာဖြစ်ပြန်တော့အဲသုဇဝရမန္တမလေးချမ်းတဲ့စัจ जा မင်းကြီးဖြစ်နေပြန်တော့ဒါဖြင့်ပစ္စုပန်ဒုက္ခစက်တွေသိသဖြင့်တဲ့ဒကာဓမ္မတို့ဒုက္ခသစ္စာသိသွားသဖြင့်ဒုက္ခစက်ကြီးလဲနေတာကိုသိတဲ့သစ္စာဉာဏ်ရသဖြင့်တဲ့နောက်ဆက်လဲခြင်းသေးသလားမေးရင်မေးပါဘူးဒါဖြင့်နောက်ဆက်မလဲခြင်းတာသည် ပြစ္ဆုတ်ပံဒုက္ခဆက်ကိုမဲ့နဲ့သိလို့မလဲကျင်တာပဲဒါရင်ဒကာဓမ္မတွေခန္ဓာကိုယ်ရဲ့ဘာပေါ်ပေါ်ဘာသစ္စာပေါ်ပါလိမ့်ဒုက္ခသစ္စာပဲပေါ်တယ်ဆိုရရေးမိဒါကျင်တဲ့စိတ်ပေါ်လာတဲ့ဒုက္ခသစ္စာဆွဲလန်းတဲ့စိတ်ပေါ်လာအာထုတ်တဲ့ကံတွေပေါ်လာဒကာသေးတနေ့လုံးရကံတွေလျှောက်လို့ထဲဆိုင်သွား ဘာသစ္စာတွေသွားနေကြုံမေးဘယ်သစ္စာနဲ့ထိုင်နေကြုံဘယ်သစ္စာနဲ့ပြန်လာကြုံဩတနေ့လုံးဒုက္ခပါပါရဲ့မပါဘူးတဲ့ခန္ဓာဖြစ်ဖြစ်ကြီးနဲ့သွားနေအဲ့တော့ခန္ဓာကိုယ်တစ်ကိုယ်လုံးကိုခြုံပြီးကြည့်လိုက်တဲ့အခါကျတော့ဒုက္ခဆက်ရကြီးမပြတ်လဲနေတာပဲရှိတယ်ခန္ဓာကိုယ်တစ်ကိုယ်လုံးမှာဒုက္ခဆက်ရကြီး ဒုက္ခဆက်ရမပြတ်လည်နေတာသာရှိတယ်ဆိုတာဥလာဘူးတို့တကကြွဲတို့ကြည်ကြည်နတ်နတ်သဘောကျ။ဒါဖြင့်ဒုက္ခသိပြီပေါ့ဗျာ။အဲတော့ဘုန်းကြီးပြောတော့လွယ်လိုက်တာဗျာ။တပည့်တို့ကြည်ရတဲ့ခါကျတော့တော်တော်ကြည်ရတယ်မတွေ့နိုင်ဘူးလို့ဒီလိုမဆိုပါနဲ့။ဒကာရမတို့တဏ္ဍာမှာအိတ်ရှင်တဲ့စိတ်ကလေးပေါ်လာလဲသူ့ကြည့်လိုက်။ဩဒါဒုက္ခသစ္စာပါလား။ ဖြစ်ပြီးပြတ်သွားတာသဘောကျပြတ်လွန်တဲ့စိတ်ကလေးပေါ်လာရင်ကုသိုလ်စိတ်ကလေးပေါ်လာရင်လောဘစိတ်ကလေးပေါ်လာဒေါသစိတ်ကလေးပေါ်လာအိတ်တစိတ်ကလေးပေါ်လာမိစ္ဆရိယစိတ်ကလေးပေါ်လာအဲဖြစ်ပြီးပြတ်တော့ဘာသစ္စာတွေကပေါ်ပေါ်အဲဒုက္ခသစ္စာပေါ်တိုင်းပေါ်တိုင်း ဘုန်းကြီးတို့ဓမ္မတွေကပေါ်ပြီးပေါ်ပြီးလို့သာသိနေလို့ရှိရင်ပစ္စုပန်ဒုက္ခသိပါတယ်မှန်ပါဗျာရှင်းမလားရှင်းပါပြီပစ္စုပန်ဒုက္ခသိတော့နောက်ခန္ဓာကြီးလာလဲဒီလိုပဲထွာလဲ၆ပုဒ်ကလှည့်နေဦးမှာမှန်ပါဗျာမလဲပဲလှည့်ပါလှည့်တော့ဘာသစ္စာတွေလဲနေဟမ်ဒီလိုသိသွားတော့ဘုန်းကြီးတို့ဓမ္မတွေ၌ပစ္စုပန်ဒုက္ခသစ္စာကိုပိုင်းပိုင်းနိုင်နိုင်သိတဲ့အတွက် အနာဂတ်ဒုက္ခသစ္စာတွေကိုဖြစ်မလို့ကျင်တော့ပါဘူးမရကျင်တော့ပါဘူးဆိုတော့မညာဟာမကြင်လာလိမ့်မယ်ဒါကြောင့်အကွက်ကြကြပြောပါတယ်တကယ်ကြွေပြစ္ဆုတ်ပံဒုက္ခသစ္စာကိုအစ်စ်ဖြစ်အောင်ပြီးအောင်လုပ်ဖို့အရေးဟာကျွတ်တို့အရေးနားလည်အောင်ပြောဖို့အရေးဟာဆရာအရေးအသိရှင်းတဲ့ရှင်းအောင်အားထုတ်ဖို့အရေးကဒကာဓမ္မတွေအရေး ရှင်းကြရှင်းပါပါဗျာခိုင်းတာဝတ္ထုလေးသာကလေးသက်သေးလေးထုတ်ပြီးတကလားဒကာဓမ္မတွေပြပါမယ်ဒုက္ခသစ္စာကိုဒကာဓမ္မတွေအသိဉာဏ်ကောင်းကြိုက်လင်းနိုင်ရင်နာနောက်ကျောက်တဲ့ဘေးကျိုးထိုးဆိုပါဒုက္ခသစ္စာထင်းတယ်မှန်ပါပါခန္ဓာကြီးမျက်လုံးပေါက်ကခန္ဓာကြီးလျှောက်ဖြစ်နေတာတွေလည်းဒုက္ခသစ္စာနာဘောကခန္ဓာတွေလျှောက်စင်းနေတာဒုက္ခသစ္စာအဲခန္ဓာရဲ့ပေါ်သွေးပါသစ္စာဒုက္ခသစ္စာပြည့်သွေး ပေါ်ပြမှာတပါးလည်းပါရှိသေးတယ်။ဒါဖြင့်ခန္ဓာကိုယ်တစ်ခုလုံးမှာဘုရားသခင်ကိုရမကြီးကသံခိတေနာပြင်စုပါရတဲ့ခန္ဓာပြီးဒုက္ခသစ္စာဆိုမင်းတို့ခန္ဓာကိုယ်ရဲ့ဘာပဲပေါ်ပေါ်ဒုက္ခသစ္စာပါကွာ။ခန္ဓာကိုယ်ရဲ့ဘာပဲပေါ်ပေါ်ဒုက္ခသစ္စာပါကွာ။အဲတော့ပေါ်ရနဲ့ပြက်တာသိအောင်ကြည့်နိုင်တဲ့ဒကာဓမ္မတွေဒီဒုက္ခသစ္စာသိတာပါပဲ။ဒုက္ခသစ္စာ ဖြစ်ပျက်ကပေါ်ရနဲ့ပြက်တာကဒုက္ခသစ္စာပေါ်ရနဲ့ပြက်တာသိတာကပေါ်ရနဲ့ပြက်တာသိတော့ကိုတဲ့ဒီကဏ္ဍကြီးမလို့ခြင်းတာကသမှုရိယချုပ်သမှုရိယချုပ်တဲ့အခါကျတော့တရားသမှုရိယတဏှာချုပ်လိုက်တော့တဏှာရင်ချုပ်တည်မြူပါနဲ့တဏှာချုပ်တော့ဥပါဒံချုပ်ဥပါဒံချုပ်တော့နောက်ဘဝအကျိုးပေးမဲ့ကံတွေလည်းချုပ် ကံတဏှာဥပါဒံကံတွေချုပ်တာကသမှုရိယချုပ်တာရှင်းမလားနောက်ဘဝခန္ဓာဟုသေးဒိုရဇမှာဒုက္ခသစ္စာမပေါ်တာကဘယ်နဲ့ဆိုနိရောဓသစ္စာဆိုတော့ဩဒကာရမတို့လက်ရှိဒုက္ခသစ္စာပိုင်ပိုင်နိုင်နိုင်သိရင်အနာဂတ်ဒုက္ခသစ္စာဒီဟုသောဝိပါကဝေကြီးဟာဒကာကျွယ်ကြကြနနာကျွတ်သွားသစ္စာသိရင်ဝွတ်ကျွတ်မှန်ပါပါ သစ္စာသိရင်ဝိပဿနာသစ္စာမသိရင်ဝိပဿနာဂိုင်းဒါဖြင့်သစ္စာသိမှဝတ်ကြတယ်ဆိုတဲ့ဥစ္စာသဘောကျကျပါပါဘုရားသစ္စာဆိုတာဘာပါလဲခန္ဓာရဲ့ပေါ်ကျတာပေါ်ဘာသစ္စာပေါ်ဖြစ်ပြမှာတပါဘာပေါ်သေးအနိစ္စမှာတပါအနိစ္စတွေပဲလဲဒုက္ခပဲဆိုတော့လေ ဒါဒုက္ခသစ္စာဒုက္ခတွေပင်လည်းအနတ္တပဲဆိုတာလေဒုက္ခသစ္စာတွေပဲသစ္စာတွေအကုန်ဝင်ရဒါကြောင့်တဲ့အနိစ္စလည်းဒုက္ခသစ္စာဒုက္ခလည်းဒုက္ခသစ္စာအနတ္တလည်းဒုက္ခသစ္စာအတုပလည်းဒါကြောင့်ရှင်သာရိပုတ္တရာက အဲဟတိဗရောပမတုတ်ဆိုပြီးစင်ရှီယာတုတ်များဟောတဲ့အခါကျတော့သစ္စာတွေအကုန်ဝင်တာပါပဲကွဆိုတာမှန်ဘူးလားမှန်ပါဘူးဒကာဓမ္မတို့ရှင်ကြီးခြီယာတွေခြီယာလက်ရပဲဖြစ်ဖြစ်တရောင်လောက်ရှိတယ်ဆိုကြပါလားမှန်ပါဘူးဒီပြင်တရဝါတွေသွားတဲ့အခါစင်ရှီယာဘောကိုဖိပြပြီးနင်းသွားနိုင်သလားစင်ရှီယာဤအလယ်ထဲမှာပဲထောက်ပြုတ်သွားကြရသလားမရပါဘူး အဲဒီပြင်ခန္ဓာတွေအာရဏတွေဓာတ်တွေဟာခန္ဓာကိုယ်ရဲ့ဘာပဲပေါ်ပေါ်သစ္စာရဲ့ဝင်တာပဲกว่าသင်ရှိရတဲ့တပါသောခြေရာတွေဝင်ရတယ်လို့တပါသောတရားတွေဟာခန္ဓာဟောလဲသစ္စာပဲအာရဏဟောလဲသစ္စာအင်းဒါဟောလဲသစ္စာပဲလို့သာဆုံးဖြတ်ချက်ချပါဆိုတော့ဒါကြောင့်ဓမ္မာနုပ္ပန္နလာသတိပ္ပံကိုစမူတယ်ဟောတယ် ဒကာကျော်ပါဟောပါလေရှင်းပြီနော်ရှင်းပါပြီဂိုင်းဒါဖြင့်ဝိတုတ္တေသာရကဒကာသစ်ထုတ်ကြပြီမှန်ပါပါမြတ်စွာဘုရားရှင်ကိုရမေကြီးကသာဝတိကြီးတဲ့ဆုံးကဝင်လာဆုံးကဝင်ပြီးကြရလာတဲ့ခါကြလို့ရှိရင်အဝတ်မွတ်တဲ့ဒိဋ္ဌိကြီးအစေလကကတ္တပဆိုသူ့နာမည်ကကတ္တပခေါ်တဲ့အဝတ်မွတ်ဒါကြောင့်အစေလကခေါ်လိုက်တယ်အစေလကကတ္တပကလည်းဆုံးကဝင်ပြီးလာတဲ့ခါကြတော့ ကတိဆွမ်းခံရင်တွေ့ကြတယ်နော်ဆွမ်းခံရင်တွေ့ကြတဲ့အခါကျတော့ရှင်ဂေါတမတဲ့ပု္ပ္ပာလေးတခုမေးစမ်းပြရစီစေရကကတ္တပါအာဆွမ်းခံရင်မမေးပါနဲ့အောင်ကွာလို့ပထမတောင်းပါလိုက်နောက်ဆွမ်းခံလေးခဏ အင်းတပြားပေါင်းနှစ်ပြားပေါင်းတော့ဘုရားကလည်းကြွတယ်ခါသူကလည်းနောက်ကလိုက်ပြီရှင်ကြီးကောဓမ္မပု္ပ္ပာလေးကမများပါဘူးမေးပြရလေလို့တောင်းပါမယ်နှစ်ချီရှိသွားပြီနော်အဲ့ကဲတော့တောင်းပါပြန်တော့လေဘုရားသခင်ကိုရမေကြီးကဆွမ်းခံရင်ရှိသေးတယ်ကွာမမေးပါနဲ့အိုးကန့်ွက်လိုက်နော်နော်ရှင်းမလားရှိလေတရားဓမ္မတို့ပထမပု္ပ္ပာပဲကြည့်ပါ အစေရကတဘာကဒုက္ခမိမိပြုတာလားရှင်ကြီးကောရမလို့မေးလိုက်တယ်နော်မဟုတ်ပါဘူးကွာလို့ခင်ဗျားဖြေလိုက်ဒုက္ခမိမိပြုလို့မိမိရတာမဟုတ်ဘူးလေရှင်းမလားရှင်းပါပါဂိုင်းဒါဖြင့်ဒုက္ခမိမိပြုလို့မရလို့ရှင်းရင်ရှင်ကြီးကောရမတဲ့ဒုက္ခသူတော်ပြုလို့မိမိရတာလားလွှဲမေးလိုက်မှန်ပါပါ မိမိသူတော်အပြည့်လို့ရတဲ့ဒုက္ခလားဟာစေရဲကကဒီလိုလည်းမဟုတ်ပါဘူးကွာဘယ်နှချက်ရှိပြန်ပြောတယ်ပြန်ပြောတယ်ဒကာဓမ္မတွေရှင်းတယ်ရှင်းအောင်နော်နောက်ဒီတရားနဲ့ပဲနိဗ္ဗာန်ရှုနည်းရောဒုက္ခသစ္စာမြင်နည်းရောအကုန်ရပါလိမ့်မယ်ဒါကြောင့်အထူးပြုဆိုင်ပြီးညာနာနဲ့ထောင်ပါလို့ဥရဘူးတို့ဒကာကျွဲတို့သတိပေးလိုက်တယ် ဒုက္ခနိမိတ်ပြုလို့ရတာလားလို့အစေရကကတ္တဗကမဲတဲ့ခါကျတော့ဘုရားကဘယ်နဲ့ဖြေတော့မဟုတ်ဘူးကွာဘုရားပယ်လိုက်တယ်နော်ကိုယ်ဒုက္ခကိုယ်ခံရုံပဲဆိုတဲ့ဒကာဓမ္မတွေနဲ့တော့ကန့်လန့်ကြီးသွားမသွားသေးဘူးကိုပြုတဲ့ဒုက္ခကိုယ်ခံရုံပဲကိုပြုကိုယ်ဆံရုံပဲအဲဒီကိုပြုဒီကိုယ်ဆံမှုဗျာဒီကိုပြုဒီကိုခံမှုဗျာ ဒီကိုကြည့်ကြမယ်ဗျာဒီကိုရင်အနိစ္စပါရင်မပါခြင်းကြောင့်ဒါသတ္တရာဒိဋ္ဌိအယူတဲ့ဘာအယူတဲ့ဒီကိုပြုတ်ဒီကိုခံဒီကိုပြုတ်ဒီကိုဆံဆိုတာဘာအယူတွေပါလဲတခါကျွဲရှင်းရှင်းပါဘူးတခါကျွဲတို့ဥလာဘူးတို့မသိခင်တော့ကဒီတိုင်းသုံးပါလေသုံးတယ်ပါဗျာသုံးတဲ့အတိုင်းလဲရှင်ခဲ့ပါလေရှင်ခဲ့ပါဘူးဘာအယူပါလဲသတ္တရာဒိဋ္ဌိပါ မှတ်ထားနော်ဒါသတ္တရရိဟိယူရှင်းရှိဟောဒီမြင်စိတ်ကလေးကိုတရားဓမ္မတို့စကရှင်းထားခဲ့တဲ့အတွက်ယခုတော့နေရကြပါလိမ့်မယ်လို့အောင်းမိတာပဲမြင်စိတ်ကလေးကလည်းဖြစ်ပြီးပြက်သွားကြောင်းဘာသစ္စာမြင်စိတ်ကလေးချုပ်သွားတော့မြင်စိတ်ကလေးချုပ်သွားပြီးလိုချင်တဲ့စိတ်ကလေးမပေါ်ဘူးအင်းဒါဖြင့်တရားဓမ္မတို့မြင်စိတ်ကလေးကြောင့်လိုချင်တဲ့စိတ်ပေါ်တာလိုချင်တဲ့စိတ်ကလေးကဘာသစ္စာ အင်းအလိုလိုပေါ်လာလားပြိဿသမုပ္ပါဆိုတဲ့ရှေ့အကြောင်းကြောင့်ဖြစ်တာလားဒါဖြင့်ပြိဿသမုပ္ပါအကြောင်းကြောင့်ဖြစ်တာမိမိပြုတာဟုတ်သေးရဲ့ဟောဒကာကျွယ်ရှင်းဟောဒီမြင်စိတ်ကလေးချုပ်သွားတဲ့အခါကျလို့ရှိရင်ဖြင့်တဲ့ဒီတဏှာလေးကလည်းခဏနဲ့မချုပ်ဘူးလားချုပ်ပါဘူးအဲချုပ်သွားပြန်တော့လေဒကာဓမ္မတို့စဉ်းစားကြည့်ပါတော့အကြောင်းချုပ်လို့ဒါဖြင့်အကျိုးချုပ်တာလည်း ဒုက္ခသစ္စာချုပ်သွားတာအဲအကြောင်းအကြောင်းပရိစ္ဆာသမုပ္ပါကြောင့်အကျိုးဒုက္ခဖြစ်တယ်အကြောင်းပရိစ္ဆာသမုပ္ပါချုပ်လို့အကျိုးဒုက္ခချုပ်တယ်လို့ယူမသတ္တရာလွတ်တယ်မျက်မှော်လို့ရှိရင်ဒီကိုပြုဒီကိုခံဒီကိုပြုဒီကိုစံဆိုတာပါရိသိပါအဲပရိစ္ဆာသမုပ္ပါနားမလဲရင်ဒိဋ္ဌိဘယ်တော့မှမစင် ဒိဋ္ဌိမစင်သည်ရှိတော့ဘယ်လိုပဲအနိစ္စဒုက္ခအနတ္တအာထုမဉ္ဇဏ်ဖွဉ္ဇဏ်မရဒိဋ္ဌိကကံွယ်လို့ရှင်းမလားကဲတခါကျွဲတို့တခါတိတ်တို့ဥလာဘူးတို့ဩအနိစ္စဒုက္ခအနတ္တကိုဘယ်လိုပဲအပေါင်းအာထုများတော့လဲ ဒီဒိဋ္ဌိဝန်းကမပြုတ်လို့ရှိရင်ဖြင့်မညာဘုံညာဘယ်နည်းနဲ့မှမရနိုင်ဘူးဒိဋ္ဌိကသေသေးရှားရှားတားတယ်လို့မှတ်လိုက်သဘောပါကြဒါဖြင့်ဓမ္မတို့ဟောဒီမြင်စိတ်ကလေးဒီပါတစ္ဆာမြင်စိတ်ဖြစ်သောကြောင့်လူကျင်တဲ့စိတ်ပေါ်ဘူးလားကောင်းပြီတဲ့လူကျင်တဲ့စိတ်ဟာလိုလိုပေါ်လာလားမြင်စိတ်ကြောင့်ပေါ်လာမြင်စိတ်ကြောင့်ပေါ်လာဒါဖြင့်မြင်စိတ်ကပရိစ္ဆသမုပ္ပါ အဲလူကျင်တဲ့စိတ်ကပြိဿသမုပ္ပန္နအကျိုးတရားမဆိုးနိုင်ဘူးလားကဲမြင်စိတ်ကလေးလည်းချုပ်သွားပြီလူကျင်တဲ့စိတ်ကလေးနောက်ထပ်ဆက်ပြီးမချုပ်ရဘူးအင်းဒါပဲအကြောင်းချုပ်လို့ပါတော့အကြောင်းဖြစ်ရင်အကြောင်းချုပ်ရင်ကောင်းပြီတခုသောဒုက္ခသစ္စာအကြောင်းတရားချုပ်သွားရင်နောက်ဒုက္ခသစ္စာလည်းချုပ်တာအင်းတခုသောဒုက္ခသစ္စာဖြစ်ရင်နောက်ဒုက္ခသစ္စာရောဒါဖြင့် ဒုက္ခမိမိပြုတာလားအကြောင်းပြုတာလားအကြောင်းပြုတာပါဗျာတပည့်ကြပြပါဘူးအဲဒုက္ခမိမိပြုတာလားမဲလို့ရှိရင်ဖြင့်အဲမဟုတ်ပါဘူးဗျာသူ့အကြောင်းကပြုတာပါမှန်ပါဗျာဘာပရိစ္ဆေသမုပ္ပါပရိစ္ဆေသမုပ္ပါကပြုတာပါမှန်ပါဗျာရှင်းညရှင်းပါဗျာဒါဖြင့်ဒကာဓမ္မတို့သိတော့ပါပြီခန္ဓာကိုယ်ထဲမှာဒုက္ခဖြစ်လေတဲ့ဟာဖြင့်အကြောင်းကြောင့်ဖြစ်တာကြီးပဲမှန်ပါ မိမိမပါပါဘူးမှန်ပါဘူးဗျာတခါကျွတ်သေးချာရှင်းတော့နောက်ကတခါဓမ္မတွေသေးသေးချာချာရှင်းကြတာမှာငါလို့လို့ငါရတယ်ဆိုတော့သတ္တရာဒိဋ္ဌိထုတ်ထုတ်နေတာပါမှန်ပါဗျာငါလို့လို့ငါရတယ်ဆိုတော့အခုတခါဓမ္မတွေယူထားတာကငါလို့ငါခံရမှာပေါ့ဟုတ်လားငါမကောင်းမှုပြုငါခံရမှာပေါ့အင်းဒီကငါဟိုသွားပြီးခံတဲ့အဓိပ္ပာယ် ရောက်ဘူးလားအဲ့ဒါတွေကတိတိကကျွဲတဲ့ဥရာဘုံကဆုံးမြတ်ချဒီငါမသိဘူးပေါ့ဗျာအင်းပါရိတိဖြစ်ပါလေရှင်းအဲ့ဒါဒီတိုးတော်ပုဂ္ဂိုလ်ဆိုလို့ရှိရင်ဒီလုံးနဲ့ဒီသုံးကိုသုံးလဲသုံးတယ်ထင်လဲထင်တယ်လို့တခါကျွဲမှတ်လိုက်စမ်းမှန်ပါဗျာကဲပြောလဲမပြောကြဘူးပြောလဲမပြောပါဘူးရှင်းကောပါရိတိရှင်းအဲ့ဒါပြိဿသမုပ္ပါနားမလဲမှန်ပါ အကြောင်းဒုက္ခဖြစ်ရင်အကျိုးဒုက္ခအကြောင်းဒုက္ခချုပ်ရင်အကျိုးဒုက္ခချုပ်တယ်တော့ဒီလိုသူ့မှာသာရင်ဒကာရမတဲ့ဒုက္ခမိမိပြုတာလားဆိုတာမိပြုတာမဟုတ်ပါဘူးဘုရားပြုတာပါလိမ့်မယ်အကြောင်းပြုလို့အကြောင်းကပြုပြင်လိုက်လို့အကျိုးဒုက္ခဖြစ်တယ်သဘောကျခန္ဓာကိုယ်မှာအကြောင်းကျိုးတာရှိတာဟုတ် ရှင်းကြရှင်းပါပါဗျာဂိုင်းဒါဖြင့်ပထမမေးအစေကကတ္တပကဘုရားမေးလိုက်တာဒုက္ခမင်းမပြုတာလားလို့မေးတော့ဘုရားဘယ်နဲ့ဖြေမှန်ပါပါဗျာကဲမဟုတ်ဘူးလို့ဖြေတဲ့ဘုရားဖြေကိုဒကာရမတွေကရှင်းမလားရှင်းပါပါဗျာကဲဒကာရမတွေတဏ္ဍခန္ဓာဒုက္ခပေါ်လာတာဘ누구ကပြုတ်လိုက်ပါလဲဟောပရိစ္ဆေသမုပ္ပါအကြောင်းကပြုတ်လိုက်ပါ အကြောင်းကပြုလိုက်လို့အကျိုးဒုက္ခပေါ်နေမိမိပြုတာဟုတ်သေးရဲ့အေးဒီလိုဆိုတော့သတ္တရာဆင်သွားပြီသတ္တရာဆင်တော့ဒိဋ္ဌိဆင်အောင်ဟောတော့ဒကာကျွေးရှေ့မဲ့ရတော့မယ်သမမိစ္ဆာဒိဋ္ဌိဆင်သွားပြီဗျမိစ္ဆာဒိဋ္ဌိဆင်သွားတော့အကြောင်းဖြစ်လို့အကျိုးအကြောင်းဒုက္ခဖြစ်လို့အကျိုးဒုက္ခဖြစ်ပါလေအကြောင်းဒုက္ခချုပ်ရင် အဲ့တော့ဒီလိုသိသွားတာကသမာဓိရှိဒုက္ခမိမိသိလို့မိမိရတယ်ထင်အဲသက္ကရာဒိဋ္ဌိဒုက္ခမင်းမပြုတာမှာအကြောင်းကပြုလို့အကျိုးဖြစ်ပေါ်လာတာလို့ယူလိုက်တဲ့အခါကျတော့သမာဓိပါဟောသမာဓိတွေဝင်လာပြီမိစ္ဆာဒိဋ္ဌိဆိုတဲ့သက္ကရာဒိဋ္ဌိပြေးပြီတခါကျွံပြေးသေးဘူးလားအိုး အမတန်ဖို့တန်သွားပါဘောလားဒါကြောင့်ဒကာဓမ္မတွေငါလူလို့ငါရတယ်ဆိုတာဗာရိဋ္ဌိတွေပါလိမ့်နင်မလို့နင်မရမှာပေါ့ဆိုတာဟောအဲ့ဒါတွေကုန်ပြုတ်ပါအကြောင်းကြောင့်ကျုပ်ဖြစ်တယ်အကြောင်းချုပ်ရင်ကျုပ်ချုပ်တယ်လို့ဆိုတာသေချာမှတ်ပါရှင်းပြီနော်ရှင်းပါပြီကောင်းပြီဒါဖြင့်ပရမပု္ပ္ပာမှာဖယားမေးလို့အစေကကတ္တဗကဖြေလိုက်ပြီဘုန်းကြီးတို့ဓမ္မတွေကညံနေရောက်ပါလား ဘုရားဘက်သာဖြစ်ပလားကြည့်ကြည့်ပြန်မေးပါအောင်မဲ့သုံးပါးစီအောင်ပြောပါအောင်မဲ့ရှင်ကိုယ်မှာဒုက္ခမိမိပြုတာလားလို့မေးတော့ဘုရားကဘယ်နဲ့လဲကဲမဟုတ်ကြောင်းမောတရားဓမ္မတွေသိပြီလားဒုက္ခဘယ်လိုပြုတာပါလဲအဲပရိစ္ဆေသမုပ္ပါအကြောင်းကပြုတာဒါကြောင့်အကျိုးဒုက္ခတွေပေါ်နေတယ်သဘောကျ ခင်ဗျားတို့ကိုယ်လုံးမှာကပရမစိတ်လည်းဒုက္ခသစ္စာပဲအဲပရမစိတ်ကဒုတိယစိတ်ကိုဒုက္ခဖြစ်အောင်မလုပ်ဘူးလားအဲသူလည်းဒုက္ခသစ္စာပဲဒုတိယစိတ်ချုပ်သွားပြန်တော့တတိယစိတ်ဒုက္ခသစ္စာမပေါ်ဘူးလားအဲသူလည်းဘာသစ္စာတော့ဒါပြန်ရှေ့အကြောင်းတွေကပြုလို့နောက်ဒုက္ခတွေဆက်ဆက်ပေါ်တယ်ဒါပြန်ဒုက္ခဝိုင်းနေလဲနေတယ်ဆိုရင်ဒါပြန်ခန္ဓာကိုယ်တစ်ခုလုံးမှာဘာတွေပေါ်ပေါ်ဘာသစ္စာပေါ်ပါလိမ့် ဃသစ္စာဟူသေးလေရှေ့ကြောင်းကင်းရလားမကင်းပါဘူးအဲ့တော့ရှေ့ကြောင်းမကင်းတော့ဒုက္ခဆက်ရကြီးလဲနေတာဟာအကြောင်းပရိစ္ဆသမုပ္ပါကဖြစ်စေလို့အကျိုးပရိစ္ဆသမုပ္ပန္နဖြစ်တာပါအကြောင်းဒုက္ခကြောင့်အကျိုးဒုက္ခတွေလဲနေတာပဲရှင်းကြအင်းဘာတွေများလဲနေပါလိမ့် အကြောင်းဒုက္ခအကြောင်းအကျိုးဒုက္ခတွေလက်နေတယ်ဆိုတာတကယ်သိတို့တကယ်ကျွဲတို့ရှင်းနာပါရှင်းနာပါဒါဖြင့်တနေ့လုံးကြောင်းကြဝင်ကြပြောကြဆိုကြတဲ့စိတ်တွေအမျိုးမျိုးဘုံဘုံစိတ်စဉ်တွေတမ်းပြီးပေါ်ဘူးလားပေါ်ပါဘူးဘာသစ္စာတွေလဲအဲဘုရုကြောင့်လဲနေပါလိမ့်ဗျာ အကြောင်းဒုက္ခနဲ့အကျိုးဒုက္ခဖြစ်နေတာကြီးပဲလို့ဆိုရင်လွဲတာဒါဖြင့်တရားဓမ္မတွေဒီကိုယ်လုံးတစ်နေ့လုံးမှာလှည့်နေကြတာဘာသစ္စာတွေများလှည့်အော်ဒါမင်းပြုတာမဟုတ်ပါဘူးအကြောင်းသမှုတွေအကြောင်းအကျိုးဒုက္ခတွေဖြစ်နေတာပဲဆိုတာပေါ်သေးဘူးအဲ့ဒါတွေသိတော့သတ္တရာဒိဋ္ဌိရှင်းသွားပြီတမာဒိဋ္ဌိရောက်လာတယ်လို့မှတ်လိုက်စမ်းမှန်ပါဗျာမှတ်မိကြပါကောင်းပြီတကား ဒုတိယပု္ပ္ပာလေးသွားကြအောင်လို့နော်ရှင်ကြီးဂေါရမတဲ့ဗြဟ္မပု္ပ္ပာကရှင်ကြီးဂေါရမကဒုက္ခမင်းပြုတာလားဆိုတော့မဟုတ်ပါဘူးကွယ်ဆိုတဲ့အတွက်ဒုတိယမေကွန်မေးပြရကြီးဘယ်လိုများမေးလိုက်လဲဒါဖြင့်ဒုက္ခဒီသူတစ်ပါးပြုတာလားဘုရားဘယ်နဲ့ဖြေမဟုတ်ပါဘူးလို့ဖြေလိုက် ဒုက္ခသူတော်ဘာပြုတာလားဆိုတော့ဘယ်နဲ့အင်းဒီဃာရမတွေကတော့ရှင်းနေပြီ။ဩအကြောင်းကပြုလို့အကျိုးပေါ်တာပဲ။သူတော်ဘာဟုတ်သေးရဲ့။ဒီအကြောင်းသမှုရိယကပြုလို့အကျိုးဒုက္ခပေါ်ဘူးလား။ဒုက္ခဒီပင်လားအကျိုးကဒီပင်လားအကြောင်းလုပ်ပြီးဒီကလာအကျိုးဒုက္ခတစ်ခုမလုပ်ဘူးလား။အဲ့တော့ဒုက္ခသူတော်ဘာပြုတာလားလို့မေးတဲ့အခါသူတော်ဘာပြုတယ်လို့ဆိုကြမလား တဲ့အကြောင်းသမုဒိယကြောင့်ဖြစ်တယ်လို့ဆိုကြမှာဒါဖြင့်ဒုက္ခသူတစ်ပါးပြုတာလားလို့မေးလိုက်တာကသူကသူတစ်ပါးပြုရင် သူတစ်ပါးခံရမယ်ဆိုတော့ပြုတယ်လူကတခြားခံစားရတယ်လူကဆိုတော့ဥစ္စေတာဒိဋ္ဌိမေးပါတယ်ရှင်းဥစ္စေတာဒိဋ္ဌိမေးနေတော့ဒီဒကာဓမ္မတွေကတော့ဩသူတစ်ပါးပြုတာမဟုတ်ပါဘူးအကြောင်းကပြုလို့အကျိုးဖြစ်တာ ဆိုတော့ပရိစ္ဆသမုပ္ပါကြောင့်ဖြစ်တာဆိုနိုင်ကြအဲ့ဒါသိသွားတဲ့ခါကျတော့ခမည်းတော်ဗာဒိဋ္ဌိဆင်သွားတယ်ဩစေရာဒိဋ္ဌိဆင်သွားသည်တပည့်ကြအဲအကြောင်းမဖြစ်ရင်အကျိုးမဖြစ်ပါဘူးအကြောင်းသာဖြစ်နေအကျိုးဒုက္ခတွေဖြစ်မနေဘူးလားခိုင်းကြလို့သိသွားတော့ဟိုတဲ့ဒကာဓမ္မတော့သူတစ်ပါးပြုတာဟုတ်သေးရဲ့မဟုတ်ပါဘူးအကြောင်းပြုတာ အကြောင်းပြုလို့အကျိုးဖြစ်တယ်ဒီလိုပဲမရှင်းသေးဘူးလားအဲ့ဒီလိုသိသွားတော့ဘယ်ဒိဋ္ဌိရှင်သွားတော့အဲတဏ္ဏဘကသတ္တရဒိဋ္ဌိရှင်းခဲ့ပါတယ်နိဗ္ဗာန်ဘကြတော့ဥစ္စေရဒိဋ္ဌိရှင်းပါတယ်ဒါဖြင့်60ပါးသောဒိဋ္ဌိရေလုံးမြင့်တစ်ခုပြပြီဒါဖြင့်ဒိဋ္ဌိကွာယံသမာဓိဋ္ဌိဆိုတဲ့မဲ့ခင်ရအောင်မယ်ဒိဋ္ဌိကွာယံသမာဓိဋ္ဌိ သမာဓိရှိမဲ့ခင်ရတော့မယ်ဓမ္မတို့မဉဏ်ဘုံဉဏ်ရတော့မယ်ပြောတာရှင်းမလားရှင်းပါပါဘုရားတို့တော့လေတဲ့သူ့မေးလေးကောင်တရားပြေနာရှင်ပြောကြအောင်ဆိုဆိုတော့ပု္ပ္ပာနှစ်ခုကပြန်သတ္တရာနဲ့ဥစ္စေကမေးတယ်ဘုရားဓမ္မတွေသတ္တရာကိုယူသေးရဲ့ဥစ္စေကယူပါဘူးကဲမယူတော့အကြောင်းဖြစ်ရင်အကြောင်းချုပ်ရင် ပဲရှိတော့မိမိသူတစ်ပါးကိုပါသေးမိမိပြုတာလည်းမပါဘူးသူတစ်ပါးပြုတာအဲ့ဒါဖြင့်ဒကာရမတွေတရားနာနေတဲ့ဒကာရမတွေခန္ဓာကိုယ်ကြီးတန်းပြီးဒီကလာခန္ဓာနာတတ်တွေမပြတ်ရှင်ရသံသရာဆိုတဲ့သံသရာဒုက္ခကြီးဟာဒကာရမတို့သတ္တရာဒိဋ္ဌိဥစ္စေရာဒိဋ္ဌိဒီထဲမှာဝင်နေလို့ရှိရင်ဖြင့်တဲ့ဝေနည်းနဲ့မှနိဗ္ဗာန်မရဘူးမရပါဘူးယခုတော့ဖြင့်ဒကာရမတွေကံတော်ဝေစိတ် ဘယ်စိတ်စဉ်တိုင်းကြီးဖြစ်ဖြစ်ဘယ်ရုပ်စဉ်တိုင်းကြီးဖြစ်ဖြစ်အကြောင်းဖြစ်ရင်အကြောင်းချုပ်ရင်အင်းဘယ်လိမ့်စဉ်ကြရသက္ကရာလည်းစဉ်ပြီးဥစ္စေကဒါဖြင့်သက္ကရာဥစ္စေကစဉ်ရှေ့ဝိပဿနာဉာဏ်ဟောလိုက်တခါကျွယ်မဉဏ်ပညာရသက္ကရာဥစ္စေကဝန်းထဲမှာရှင်းရှင်းလင်းလင်းမရှိရင် ဘယ်ဘုရားကွာဆူတောင်းဆူတောင်းဘယ်လိုအနိစ္စဒုက္ခအနတ္တရှုကျင်တိုင်းရှုဘယ်တော့မှနိဗ္ဗာန်မရဒီနှစ်ခုခံနေတာဘုရားဝေအေးမကြည့်လားမကြည့်ပါဘူးအာလောကဓမ္မရေဒီဥစ္စာသေးသေးတိမ်တိမ်အသေးပဲပြောနေတယ်ဟောနေတယ်လို့ဘုရားကိုသွားမယူနဲ့တော့အခုပု္ပ္ပာဗန်အချက်ပြီးတော့နှစ်ချက်ပြီးသွားတာဓမ္မတွေနားထောင်ရလိမ့်မယ် ဒီမောဓမာတဲ့ဒါဖြင့်ဒုက္ခမိမိသူတစ်ပါးနှစ်ဦးကပေါင်းလောက်တာလားလို့မေးပြန်မရပါဘူးဒီလိုလည်းမဟုတ်ပါဘူးကွာဖြေလိုက်ရှင်းမလားဒုက္ခမိမိသူတစ်ပါးနှစ်ဦးကပေါင်းလောက်တာလားလို့မေးတော့မရပါဘူးနဲ့မိမိပြုတယ်ဆိုသူသက္ကရာနဲ့ဥစ္စေတာရောမေးဘယ်လိုရောမေးလဲဒကာရမတို့ ဒီဒုက္ခကတော့ဖြင့်ကျုပ်ကြောင့်လဲဆိုဟုတ်တာပဲသူတစ်ပါးကြောင့်ဆိုလဲဟုတ်တာပဲဆိုတဲ့အိဗယ်ရောက်ရှင်းမလားအခုတော့ဒကာဓမ္မတွေကရှင်းဥစွာဘုန်းကြီးကပြိဿသမုပ္ပါအကြောင်းကျိုးရှင်းထားလိုက်တော့ဒကာကျွေးပြိဿသမုပ္ပါကြောင့်ဖြစ်တယ်ပြိဿသမုပ္ပါချုပ်လို့အကြောင်းချုပ်လို့ကျိုးအကြောင်းဖြစ်လို့အကြောင်းချုပ်လို့ဒီလိုနှစ်ခုစလုံးပိုင်ပိုင်နိုင်နိုင်သိထားတော့ ဒုက္ခမိမိသူတစ်ပါးနှစ်ဦးသားပြုတာကောဟုတ်သေးမဟုတ်ပါဘူးဒါပြန်သတ္တရဥစေရနှစ်ခုလုံးရောစင်မှန်ပါဗျာဒါနဲ့အစေရကတ္တပက၄ခုမြောက်ပု္ပ္ပာမေးပြန်မေးပြန်တယ်ဓမ္မလေးခုမြောက်ပု္ပ္ပာကဘာပါလိမ့်မလဲဆိုတော့ဒါပြန်သင်္ကောဓမ္မတဲ့ဒုက္ခအလိုလိုဖြစ်တာဘယ်လိုမေးပြန်လဲဒုက္ခအလိုလိုဆိုရင်အကြောင်းပါလေရမှန်ပါဗျာ ကြောင်းမပါတော့သူအကြောင်းလေးနဲ့ဒိဋ္ဌိမေးလိုက်တာဒုက္ခလိုလိုဖြစ်တာလားဆိုတော့ဘုရားကဘယ်နဲ့ဖြေတော့မဟုတ်ပါဘူးဆိုတော့ဒကာဓမ္မတွေဖြေစမ်းမှဒုက္ခဘုရားကြောင့်ဖြစ်တုံးအဲအကြောင်းပြိဿသမုပ္ပါကြောင့်အကျိုးဒုက္ခဖြစ်တယ်ရှင်းမလားဒါကြောင့်ဒုက္ခခန္ဓာသာသမှုရိယဟောတိဒုက္ခခန္ဓာသာသမှုရိယဟောတိမလားမလားရှင်းပြီ အကြောင်းဖြစ်အကြောင်းသမှုရိယဖြစ်လို့အကျိုးဒုက္ခဖြစ်တာပဲတခါသေးချုပ်မနေနဲ့တော့ပေါ်ကြဒုက္ခမင်းမိပြုတာလည်းမဟုတ်ဘူးသူတစ်ပါးပြုတာမဟုတ်ပါဘူးမင်းမိသူတစ်ပါးနှုတ်ကရောပြုတာလားမဟုတ်ပါဘူးဟာဒုက္ခအလိုလိုဖြစ်တာလားမဟုတ်ပါဘူးကဲဒီတရားတစ်ပါးလုံးကဖြေကြမှာဒုက္ခဘယ်လိုကြောင့်ဖြစ်တာပါလဲအကြောင်းချုပ်လို့ဒါဖြင့် အကြောင်းဒုက္ခဖြုတ်လို့ရှိရင်အကျိုးဒုက္ခချုပ်မှာပဲအကြောင်းဒုက္ခလာဖြစ်နေအဲဝေဒနာသာရှိနေတဏှာဖြစ်မှာပဲတဏှာသာရှိနေဥပါဒဥပါဒသာရှိနေကာဏရှိနေဇာတိဖြစ်မှာဇာတိသာရှိရင်ဇာမရဏကမဖြစ်ပါနဲ့ဆိုလို့ဒါဒါဖြင့်ဒါတွေကဘာသစ္စာတွေကြီးဆုံးဖြတ်ချက်ချကြ တာဖြင့်ဘုန်းကြီးတို့တရားတော်လုံးကဖြေတဲ့ဖြေရဒိဋ္ဌိစင်သွားပါဘူးဒိဋ္ဌိစင်မဝင်ဖို့နှီးသွားတယ်ဒိဋ္ဌိစင်မဉဏ်ရဖို့ကဲတရားတော်လုံးကမေးပါအောင်မယ်ဒကာဓမ္မတို့တဏ္ဍာမှာဘယ်စိတ်ပေါ်ပေါ်တစိတ်ချုပ်ပြီးတစိတ်ဖြစ်မှာပဲတစိတ်ချုပ်ပြီးတစိတ်ဖြစ်မှာပဲတရုပ်ဖြစ်ပြီးတရုပ်ဖြစ်မှာပဲဆိုတာသိပြီးသားထားပါတော့အဲ့ဒါကဒစိတ်ဖြစ်ပြီးဒစိတ်ဖြစ်တာတွေကဒုက္ခဖြစ်ဒုက္ခချုပ်တာကြီးပဲမှန်ပါ ယုံနာယုတ်တယ်လည်းဒုံဒီလူပဲတယုတ်ဖြစ်ပြီးမှတယုတ်ဖြစ်တာလေဒုက္ခဖြစ်ဒုက္ခချုပ်တာကြီးပဲအကြောင်းကင်းညဒါပြန်မေးပြီဒကာဓမ္မတွေခန္ဓာကိုယ်ကြီးကဘာသစ္စာရှင်းတာရှင်းတာရှင်းတာဒုက္ခသစ္စာကြီးနော်ကဲဒုက္ခသစ္စာကြီးနဲ့ဘုရားသိပြီးဒီကလာထားတော့ခန္ဓာကိုယ်ကြီးကခဏခဏဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်နဲ့လဲလိုက်ဒုက္ခရင်လဲပြီဘာရင်လဲတော့ဒုက္ခရင်လဲနေတာဆိုတာသိကြပါ အဲပထမဒုက္ခချုပ်ပြီးဒုတိယဒုက္ခဖြစ်တာဒုတိယဒုက္ခချုပ်သွားရင်အဲခန္ဓာကိုယ်တော့မှဒုက္ခဆက်စည်းတာလဲနေစိတ်ဘက်ကဒီလိုရုပ်ဘက်ကဒီတိုင်းလဲနေတာသိနေတော့ဘုန်းကြီးကပဲမေးလိုက်ပါဒါရှင်းထားပြီနော်တရားတော်ကတို့ခမည်းတော်ကလည်းဒိဋ္ဌိရှိမရှိစစ်ဆေးတော့မယ်ဒိဋ္ဌိပြုတ်ရင်သောတာပန်တရားမှာကို ခိုင်းတရားဓမ္မတို့တရားဓမ္မတို့သာနာဒုက္ခဆက်ကြီးလဲနေတာမိမိပြုတာလားအဲဘယ်လိုပါလဲအကြောင်းဒုက္ခရောက်ရှင်းပြီသဘောကျဒါဖြင့်တရားဓမ္မတို့သာနာဒုက္ခဆက်ကြီးလဲနေတာသူ့ဘာပြုထားတာလားဘာပါလဲအကြောင်းဒုက္ခဖြစ်လို့ကျေဒုက္ခဖြစ်တာပဲ သဘောကျဒါဖြင့်ငဃာဓမ္မတွေကံဓမ္မရှိတဲ့ဒုက္ခဆက်ကြီးလဲနေတာမိမိသူတစ်ပါးနှုတ်ဥစားပြုလို့လဲနေတာလားဘယ်လိုကြောင့်ပါလဲအကြောင်းဒုက္ခဖြစ်လို့အကျိုးဒုက္ခတွေပေါ်နေတာပဲရှင်းမလားဒါပရမစကားတိုင်းရှင်းထားမှာနော်ပေါ်ကြဒါဖြင့်ငဃာဓမ္မတွေပဲမေးပြန်ပါရဲ့ဒကာဓမ္မတို့ခမရတို့သာနာမှာဒုက္ခဆက်ကြီးအပြင်လဲရုပ်ဒုက္ခဆက်ကြီးလဲလဲနေ နာဒုက္ခဆက်ကြီးကိုအဲ့ဒီလဲနေတဲ့ဒုက္ခဆက်ကြီးကအလိုလိုလဲနေတာလားဘယ်လိုမှတ်ကြမလဲအဲကြောင့်ဒုက္ခရှိလို့အကျိုးဒုက္ခတွေဆက်ဆက်ဆက်ဆက်လာနေတယ်ဆိုတာသိကြပါလားအဲ့ဒီကဲတော့သိကြတော့မှာတဲ့ခမည်းတော်ဖြင့်သတ္တရဥစ္စေဒဒီတရားပွဲစင်ပါဘုဘယ်လိုပါလဲဒါဖြင့် သက္ကရာဥစေရဆင်ပြီးလို့ရှိရင်ဘုန်းကြီးကဥပဒနာညာဟောလိုက်လို့ရှိရင်ခင်ဗျားတို့သေးသေးချာချာကအာထုတ်တော့ဒိဋ္ဌိဆင်ပြီးအာထုတ်ရင်မဲ့ရမှန်ပါဗျာဒိဋ္ဌိဆင်တယ်ဆိုတော့မိစ္ဆာဒိဋ္ဌိဆင်သွားတယ်မှန်ပါဗျာဒီညာထဲမှာရှင်းနေတာကသမာဓိဋ္ဌိဝင်လာလို့ရှင်းတယ်သမာဓိဋ္ဌိဆိုတာကတခါကျွဲမှားလိုက်မဲ့ခင်ဒါဖြင့်မဲ့ရဖို့အခြေအနေမဲ့မျိုးစီပုပ္ပဘာကမဲ့ရပြီ သဘောကျအာယုန်တက်ပါပြီဒကာဓမ္မတို့နေဆွဲရုံကြံပါတော့တယ်တို့တော့လေသူ့ဝတ္ထုလေးဆုံးအောင်ပြောကြအောင်လို့နော်အစိရကတ္တဗကမေးပြန်တယ်အခုလေးချက်တော့ပြီးသွားပြီရှိတော်ဓမ္မတဲ့အခုကျုပ်မေးကြတာလေးချက်ရှိပါပြီတဲ့ဒုက္ခမင်းကြီးပြုတာလားဆိုတော့လည်းမဟုတ်ဘူးလို့ဖြေတယ်ဒုက္ခသူတော်ပြုတာလားလို့မေးပြန်တော့မဟုတ်ဘူး ဒုက္ခမိမိသူတစ်ပါးနှစ်ဦးသာပြုတာလားလို့ဒုက္ခကိုဒုက္ခဒီအလိုလိုဖြစ်တာလားလို့မေးပြန်တော့ကဲဘုရားကမဟုတ်ဘူးလို့ဆိုတဲ့တိုင်းကျွတ်တို့ညာထဲမှာလည်းမဟုတ်ဘူးဆိုတဲ့အသိရောက်ပါလားရောက်ပြီတိုင်းသမာဓိဖြစ်ပါပြီသမာဓိဖြစ်ပါပြီဒီကရမတွေဒီချိန်ကိုပဲလေးပါးကပြိတ်နေပြီ အားထုတ်လိုက်လို့ရှိရင်လုံးဝကိုငရေကိုသိမ့်လို့ငရေမင်းငိမ့်လို့ငရေကိုသိမ့်မှလည်းမအားထုတ်လိုက်ရင်အခုခဏငိမ့်နေပြီဆိုတာသေချာမှတ်ပါမှန်ပါဗျာတို့ရတယ်ဒီဝိဓုက6ချက်မေးတာဖြစ်နေတော့ဒကာလေးဆက်နားထောင်ဆက်နားထောင်ပါဦးနော်အလုတ်ကိုပြရမှာဧကံမှာပဲအလုတ်ကိုပြရမှာဧကံဖြစ်냐တော့လေဒေသနာရှင်ကရှိနေသေးတယ်ဒကာကျွဲမှန်ပါဗျာ ဒါနဲ့ဆင်းကိုတော်တဲ့ကျုံမေးတဲ့လေးချက်လဲမဟုတ်ဘူးကြီးဖြေတယ်ဆိုတော့ကျုပ်မေးပြရည်အောင်ကဲမေးတာပေါ့ကွာဆိုတော့ဒုက္ခမရှိဘူးလားတဲ့မေးကဲတရားဓမ္မတွေကဘယ်နဲ့ဖြေပါခန္ဓာကိုယ်ကိုယ်လုံးဘာစက်ကြီးလဲဟောကျတော့သိတယ်ပြိဿသမုပ္ပါအကြောင်းတွေကျူတွေအကြောင်းကျူလှဲ့နေတာပဲ အကြောင်းလဲဒုက္ခသစ္စာအကျိုးကအဲဒါလေးကြီးအကုန်လဲနေတယ်ပြုလို့ကဒုက္ခမရှိဘူးလားလို့အစေကကတ္တပါမေးတော့ဘုရားကဒုက္ခရှိတယ်ပြုလို့ကဓမ္မတွေကလည်းဘယ်လိုဆိုကြလဲတနေ့လုံးပါဆက်လဲဒုက္ခရှိတယ်တသံလျာလုံးပါဆက်ဒီဆောင်မှာလဲသုတိဒုက္ခပိပရိသေဒုက္ခလာတာပါမလားဘူးလားဒုက္ခဆက်ပဲလဲနေတယ်ဆိုတာသိကြပါလား ဒါရင်ဒုက္ခရှိတယ်ပေါ့ဗျာဒါနဲ့သင်္ကောဓမ္မဒုက္ခမရှိဘူးလားဆိုတော့ရှိတယ်လို့ဖြေပြန်တယ်ဆက်ပြီးမေးပြရစီအောင်ဆိုပြီး6ခုမြောက်မေးတယ်သင်္ကောဓမ္မဒါဖြင့်ဒုက္ခကိုရှင်ကြီးကောဓမ္မမသိဘူးလားသူကပဲမေးလိုက်တယ်ဒုက္ခမသိဘူးလားလို့မေးလိုက်တော့ဒုက္ခငါသိပါတယ်ကွာသိတာဘုရားသိတာပါသိပါလဲအကြောင်းနဲ့ပါသစ္စာလဲ အကျိုးကဒီကျိုးကအကြောင်းပြလာတယ်နော်အဲသူကဖြစ်စေတဲ့အကျိုးကဒါပြန်ဒကာတိတို့ဒကာကျွဲတို့ခန္ဓာကိုယ်ထဲမှာတစ်နေ့လုံးဒုက္ခကြောင့်ဒုက္ခယူနေတာလက်ဘာရင်းနဲ့လက်အဲ့ဒါသိဘူးလားသိပါဘူးအဲဒါကြောင့်ရှင်ယူတော်မှာဒုက္ခမသိဘူးလားလို့မေးတော့ဘုရားငါသိပါတယ်ကွာ မပြေဘူးလားပြေပါဗျာကဲသဘောကျအဲ့တော့ဟိုးတဲ့ခမည်းတော်မှာအခု6ချက်ကိုမေးပြီးဘုန်းကြီးကမေးလိုက်တော့ရှေ့ပိုင်းကလည်းပရိစ္ဆာသမုပ္ပါကိုရှင်းလင်းနေအောင်တော်တော်လေးပြထားလိုက်တော့တခါကျွေးပု္ပ္ပာ6ခုစလုံးဟာပု္ပ္ပာ6ခုမှာ4ခုကဒိဋ္ဌိမေးတယ်ဒိဋ္ဌိနဲ့ပတ်သက်တာမေးနေတော့ဒိဋ္ဌိမစွတ်ညာထဲမှာမရှင်းသေးဘူးလား ကဲပြန်မေးပါတယ်ဃာရမတို့နိုင်ရရှိလို့လက်ပြမအလုပ်တရားဟောနိုင်ပါဘုရားဒိဋ္ဌိကိုရှင်းလုံးပဲရှိသေးတယ်ရှင်ရောဓမ္မတဲ့ဒုက္ခမိမိပြုတာလားဆိုတော့ဘယ်နဲ့မဟုတ်တာပဲယုံကြည်ကြဘယ်သူကလောက်ပါလိမ့်မယ်အဲအကြောင်းဒုက္ခကြောင့်အကျိုးဒုက္ခဖြစ်တာပဲပရိစ္ဆေသမုပ္ပါကြောင့်ဘောလားမစိုးနိုင်ရဘူးလားဒါနဲ့ဒုတိယမေးတာရှင်ရောဓမ္မဒုက္ခသူတစ်ပါးပြုတာလားဆိုတော့ ရပါအကြောင်းဒုက္ခကြောင့်အကျိုးဒုက္ခအကြောင်းပရိစ္ဆသမုပ္ပါကြောင့်အကျိုးပရိစ္ဆသမုပ္ပါဏဖြစ်တယ်တခါကျော်မရှင်းလားရှင်းပါပါဒါပြန်ဒုက္ခမိမိသူတော်ကနှုတ်သားပြုတာလားလို့မေးလိုက်ပြန်တယ်မဟုတ်လို့ရှင်းပါပါလေရှင်းမလားအဲပရိစ္ဆေသမုပ္ပါကြောင့်ပေါ့ဗျာဒါပြန်ရှင်ကြီးတော်ကမှာတဲ့ဒုက္ခအလိုလိုဖြစ်တာလားဆိုတော့ဘုရားကလည်း ဘုရားမဟုတ်ဘူးဆိုတော့ခင်ဗျားတို့ကရှင်းမလားရှင်းပါဘူးဘယ်လိုပြန်ရှင်းနေပါလဲအဲအကြောင်းပြလို့ကျုပ်တွေအကြောင်းချုပ်လို့ဩဒီကဓမ္မတွေသိသိချာချာသတ္တရာဥစေရမရှိတော့ဘူးရှင်းမလားသတ္တရာဒိဋ္ဌိညာဥစေရဒိဋ္ဌိရှင်းသွားတဲ့အခါကျရှင်းသွားတော့သတ္တရာဥစေရဒိဋ္ဌိရှင်းသွားလို့ရှင်ခင်ဗျားတို့အမြင်မှမရသေးဘူးအမြင်မှသဘာဒိဋ္ဌိ အမြင်မှားကသက္ကရာဥစေရဆိုတဲ့မိစ္ဆာဒိဋ္ဌိဒါဖြင့်အဂရမတွေအမြင်မှားဒိဋ္ဌိစင်ပြီးကြတာအမြင်မှားသမာဓိဋ္ဌိရောက်ပါပြီဒါဖြင့်ဒါအသိနဲ့ရောက်တာဖြစ်သောကြောင့်သမာဓိဋ္ဌိနဲ့နဲ့ပြန်ကြတော့အပယ်နဲ့ရောက်တဲ့အလုတရားကိုဟောလိုက်မယ်ဒီနေ့တော့နိုင်စုပို့သွားတယ်ကဲယနေ့ဒီရင်တော်ရအောင်လို့